ဒီလိုပေါင်းများအတွက်စတုတ္တအမိဘဒီပုဂ္ဂရာမိပဲအဘယတုတ်ကိုရှင်းခံပြီးတော့ဟောကြားတဲ့တေဘေးကို မကြောက်သူလေးဦးဆိုတဲ့တရားတော်တေဘေးကိုမကြောက်သူလေးဦးတရားတော်ဟာရဝမှာမြတ်စွာဘုရားဓမ္မသံတော်တော်နေ့ ပုံနာကြီးရောက်လာဒါလို့တော့ဒီပုံနာကြီးအမြတ်စွာဘုရားဟောလာပြီးတော့မီးလျှောက်တယ်ရှင်ဘောရမအသေးချင်းသဘောရှိသူဖြစ်လက်တေချင်းကိုမကြောက်တဲ့သူမရှိဘူးလို့တပည့်တော်ယူရှိပါတယ်တေချင်းသဘောရှိပါရဲ့သားတေချင်းကိုမကြောက်တဲ့သူမရှိဘူးလို့တပည့်တော်ယူရှိပါတယ် အဲ့ဒီမြတ်စွာဘုရားလာလျှောက်တော့မြတ်စွာဘုရားဘုံသာသူဒီရင်ကိုမကြောက်တဲ့သူရှိတယ်ဒီရင်ကိုကြောက်တဲ့သူလည်းရှိတရားဖို့ဒီကျုံလာတဲ့အခါမှာကြောက်ကြောက်ရွံ့ရွံ့နဲ့တရားတဲ့သူလည်းရှိတယ် ဒီကျင့်တရားနဲ့ကြုံလာတဲ့အခါမှာမကြောက်ဘူးကြည်ပြင်းနေနေတဲ့တရားတဲ့ပုဂ္ဂိုလ်တွေရှိရဲ့ဒီကျင့်ကိုကြောက်တဲ့ပုဂ္ဂိုလ်တွေဟာဘာကြောင့်ကြောက်ရတယ်လဲဆိုတော့ဗတ်တဲ့အာယုံ၅ပါးကာမဂုဏ်တရားတွေတမ်းမဲ့လွန်ဆွဲလန်းတဲ့ပုဂ္ဂိုလ်တွေဟာဒီကျင့်ကိုကြောက်တယ် အာယုံ၅ပါးကာမဂုဏ်တရားတွေသာသမီစနစ်ချင်မွန်တွေဘိုးအိမ်တွေဆောက်ဦးတွေရှိတွေအရှိတတ်တယ်အာယုံ၅ပါးကာမဂုဏ်တရားပါသာလို့ပြောမယ်ဆိုတော့စိတ်တဏ္ဍာရနဲ့သူတို့ကြဒါဒီပေါ့ဝတ္ထုကာမကိလေသာကာမ ဓမ္မတာတွေ့တာရာဓမ္မတွေ့တာရာများလာဆွဲလန်းကာမပါဒံတွေ့တော့ဒီလိုထိုထဲမှာတော့အတူတူပဲပါပါတယ်အတူတူကိုပဲအရင်ပြောပါအောင်အာယုံ၅ပါးကာမဂုဏ်တရား၌ဓမ္မတွေ့တာလုံးတဲ့ပုဂ္ဂိုလ်ဟာတည်ခြင်းကိုကြောက်တဲ့သူပဲ အဲဒီကမိမိခန္ဓာကိုယ်ကို တွေ့တာမမောလုံးတဲ့ပုဂ္ဂိုလ်ဟာလည်းပဲတည်ခြင်းကိုကြောက်တဲ့တည်းပဲတည်ခြင်းနဲ့ကြုံလာတဲ့အခါမှာကြောက်ကြောက်နဲ့တည်ရတယ်နောက်တစ်ခါကုသိုလ်နေပါအာကုသိုလ်များတဲ့သူတွေဟာလည်းပဲစာထဲမှာတော့ကုသိုလ်မလုပ်ဘူးအာကုသိုလ်များတဲ့ပုဂ္ဂိုလ်ပေါ့ အလိုအကုသိုလ်များတဲ့ပုဂ္ဂိုလ်ဟာလည်းပဲသေဖို့ကြုံလာတဲ့အခါမှာကြောက်ကြောက်လန့်ဒီကကြောက်တဲ့သူလည်းနောက်နံပါတ်၄ကသူတော်ကောင်းတရားတွေမှာယုံမှားတန်လျာရှိတဲ့ပုဂ္ဂိုလ်ဟာလည်းပဲသိခြင်းနဲ့ဂျုံတဲ့အခါမှာကြောက်ကြောက်ရွံ့ရွံ့လန့်လန့်ဖြန့်ဖြန့်ဖြစ်တာပဲ

တဘောအလုံးအကုသိုလ်တွေများနေတဲ့ပုဂ္ဂိုလ်လည်းပဲတရားတဲ့အခါမှာကြောက်တယ်သူတော်ကောင်းတရားတွေမှာတန်တရားဖြစ်တဲ့ပုဂ္ဂိုလ်လည်းပဲဒီကံကြီးမှာကြောက်ကြောက်လန့်လန့်နဲ့တရားတတ်တယ်ပင်ရင်ကတော့ဒါပါပဲအဲ့ဒါကိုပြန်လူလောမအနေနဲ့ပတိလောမအနေနဲ့ပြန်လိုက်လို့ရှင် အာယုံ၅ပါးကာမဝိရာတွေကိုမတတ်မဲ့တဲ့ပုဂ္ဂိုလ်စာရမှာတော့မတတ်မဲ့တဲ့ပုဂ္ဂိုလ်တတ်မဲ့မှုငဲတဲ့ပုဂ္ဂိုလ်ပေါ့ဘာလို့ဆိုတော့သောတာပန်အောင်မှပဲတတ်မဲ့သေးတာသောတာပန်ဒိဋ္ဌိနဲ့ဝိသိကိစ္စပဲပယ်နိုင်သေးတာလုံးလုံးကြီးမပယ်နိုင်သေးပါဘူးကာမတဏ္ဍာကိုအနာဂါမိမဉ္ဇဉ်ပူဇဉ်မှပယ်တယ် ဘဝတဏ္ဍာကိုအရဟတမေအရဟတပုံမှာပဲနေအဲဒါမလို့အတူတူကိုယ်နဲ့ချက်ပြောရတာအာယုံ၅ပါးကာမဂုဏ်တရားတွေမမောမှုနေတဲ့ပုဂ္ဂိုလ်ပေါ့အာယုံ၅ပါးကာမဂုဏ်တရားမှာမမောမှုနေတယ်ဆိုတော့မြန်မာသွားပြီးတော့အလေးထားပြီးတော့မြတ်နိုးလေဆိုတော့ကောင်းတရားတွေပေါ့ အဲ့ဒါလောဘလောဘရော့သွားရင်အာလောဘလောဘကအကုအလောဘကြကုသိုလ်ဖြစ်သွားတာနိခမပါရမီတဲ့ဝင်သွားတာဒါနကုသိုလ်နိခမပါရမီအတ္တမမှုနည်းတဲ့ပုဂ္ဂိုလ်ပေါ့လောဘနည်းတဲ့ဆိုဒါနကုသိုလ်တွေများတာ လောဘနဲတယ်ဆိုရင်လည်းပဲစွန့်လွတ်နိုင်တာပဲဒီလိုကောင်းတရားတွေအားထုတ်နိုင်ဒါနမနှစ်အနေနဲ့ပြောမယ်ဆိုမိမိခန္ဓာကိုယ်ကိုတွေ့တာမဲ့မောမှုနဲတဲ့ပုဂ္ဂိုလ်မိခန္ဓာကိုယ်ကိုတွေ့တာမဲ့မောတယ်ဆိုတာလေအတ္တဒိဋ္ဌိနဲ့ရှင်ပြီးတော့လောဘတဏှာတွေဖြစ်တာသူတော်ကောင်းတရားတွေနာသူတော်ကောင်းတရားတွေအားထုတ်ထားတဲ့ပုဂ္ဂိုလ်ဟာ ငယ်ငယ်ရွယ်ရွယ်ပင်နဲ့ကိုယ်ခန္ဓာကိုအပြစ်မြင်တယ်လိစ္ဆာခန္ဓာဒုက္ခခန္ဓာအနတ္တခန္ဓာအတုပခန္ဓာဒုက္ခသစ္စာခန္ဓာကြီးပဲအမှန်တိုင်းနဲ့တော်ကောင်းတရားတွေအာထုတ်ရင်မြင်တာပါပဲတော်ကောင်းတရားတွေနာတော်ကောင်းတရားတွေအာထုတ်တော့မှန်တိုင်းမြင်တော့ခန္ဓာကိုယ်ကြီးကိုသိပြီးတော့တွေ့တာမဲ့မောမှုရှိမလွဲတာမရှောင်တာတဲ့တန်ရှိ ထောက်ပံ့အာဟာရတွေပါဒီလောက်ပဲလိုတာတော့ပို့ပြီးတော့မမတ်မဟုတ်ဒီခန္ဓာကိုယ်အမှားနွားကြီးလို့သဘောထားမှားထားတဲ့နွားကြီးပြန်မပေးရလက်ထုံးရမရထုံးရမှားထားတဲ့အမှားနွားကြီးတေမင်းကိုပြန်ပေးရတေမင်းပြန်မပေးခင်ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်မဲ့ဖို့ရ ကြိုးစားမယ်လို့အဲ့လိုရည်ရွယ်ချက်အဲ့လိုဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ဟာခန္ဓာကြီးကိုလွန်လွန်ကဲကဲပေါ့နမမောပါယန္နာမဖြစ်သေးတော့ထိုက်လျောက်တော့တွေ့တာမှုတော့ရှိတာလွန်လွန်ကဲကဲဖြစ်ဘသူတေတေငတိမှာပြီးရဆိုတဲ့စိတ်မျိုးရှိကိုယ်ကိုယ်ကိုလည်းပဲတတတာနဲ့ ကိလေသာတွေကြိတ်ပြီးဖြစ်တာဖြစ်ဘူးလွယ်လာမရှောင်တာတော့ပဲလွတ်ပေးလိုက်အကျမ်းမရေးပြတန်ရှင်းရေးပြဒါပဲဒါရံဘုံဩဇာလောက်စာအဆောင်နေတဲ့အပုတ်ကောင်ကြီးကျမ်းလာသိတာသူ့အတွက်လည်းလောဘဒေါသအဖြစ်မခံနဲ့တွေ့တယ်မမောဘော ရုပ်ကြည်ကြည်ရေဆုပ်ဆုပ်တရားကိုကျူးသားလို့တဲ့စိတ်မျိုးနဲ့ကျူးသားအဲ့ပုဂ္ဂိုလ်မျိုးကတရားမှမကြောက်ပါဘူးကဲနံပါတ်3ကအကုသိုလ်နဲ့ပြီးကုသိုလ်ကောင်းများတဲ့ပုဂ္ဂိုလ်တရားမှကြောက်အကုသိုလ်နဲ့တယ်ဆိုတော့သူအကျမ်းအဖြစ်ပြောမယ်ဆိုရင်သူများတက်တတ်တာသူများဥစ္စာကိုယ်တော်သူများသားများပြမလိုက်လေညာပြောတော့အယတ္တိတတ် ထပ်ချက်လိုက်လို့ဒုစရိုက်10ပါးပေါ့ဒါတွေဘာဖြစ်လို့နဲလဲဘာဝနာပွားနေနဲတာတရားရဏတရားတွေအားထုတ်တဲ့ပုဂ္ဂိုလ်ဟာအကုသိုလ်ရဲ့အပြစ်ကိုနှစ်နှစ်ကာလသဘောပေါက်တယ်ဉာဏ်ပညာတွေဖြစ်နေတာအောက်ထဲမှာရေးထားလို့သူများပြောလို့ဒါလိုမဟုတ်ဘူး ကိုကိုပိုင်ညာနဲ့လည်းပဲလောကကြီးဉာဏ်ပညာနဲ့ကြည့်လို့ရလူချင်းတူပါရဲ့အသားနဲ့တချို့အသက်တူတယ်တချို့အသက်ရှိ ချို့နာများတယ်တချို့ကြတော့ကျမ်းမာရေးကောင်းချို့ကြတော့လည်းပဲရုပ်ဆိုးတယ်ချို့ကြတော့ချောတယ်ချို့ကြတော့လည်းပဲခြံရံနေတယ်ချို့ကခြံရံများတယ်ချို့ကြတော့ဉာဏ်ပညာညံ့ဖြင်းတယ် ချို့ကြတော့ဉာဏ်ပညာထက်မဲ့အဲချမ်းသာရလေးဆင်းရဲတာတွေအများကြီးပေါ့ပါဝင်ဉာဏ်ကြည့်လိုက်ညီကောင်မောင်နှမအရင်ချင်းတော့ဒီမေဒီအဖေကမွေးတဲ့ညီကောင်မောင်နှမတွေရုပ်ချင်းလည်းမတူစိတ်ချင်းလည်းမတူစည်းစိမ်ချမ်းသာခြင်းလည်းမတူဉာဏ်ပညာခြင်းလည်းမတူပွာခြားကြဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်များကြတော့ဝေဖန်ဆန်းစစ်လို့ရတယ် မြတ်စွာဘုရားကာမတတ္တဝိပစ္စတိကာဏရှိမှန်တဲ့အတိတ်ကံဟောပြစ္ဆုတ်ပံတောင်းလို့ယူပါအဲဒါဝိပန်ဆန်းစစ်တော့ဝိပစ္စဝိပန်ဆန်းစစ်တဲ့ဟုတ်တယ်ပြီးတော့မညာဘုံညာမရသေးတော့လည်းပဲအမှန်လို့ရတယ်လူချင်းတူပင်နဲ့ဉာဏ်ပညာတွေကွဲပြားကြတယ်ဉာဏ်စားတွေကွဲပြားကြအကျိုးပေးတယ်မကြည့်ရဘူး ဟောတာကြောင့်မလို့မိပြုတဲ့ကာနာနဲ့မိစနနာပဲဘယ်တကူရှင်မဖန်နေတာလည်းမဟုတ်အလိုလိုဖြစ်တာလည်းမဟုတ်အာဟုသူကဆိုးလို့ပေးတယ်ကုသူကကောင်းကျိုးပေးတယ်တဏနာနာသဘောပေါက်ဉာဏ်ပညာရှိတဲ့သူကတဖာပြရင်လမ်းတရားကောင်းတယ်အဲ့ဒါအာဟုသူတွေကိုရှောင်ပြီးတော့သူ့ကိုပေါင်းမှုရသမျှအကျိုးသား ကုသိုလ်ကောင်းမှုတွေမှာအမြဲတမ်းကုသိုလ်ရနေတဲ့အဘာဝနာသမထပွားနေတဲ့ကုသိုလ်ရတာဘုံပွားနေမေတ္တာပွားနေဒီရင်တရားပွားနေအခုလိုမြဲရဝိပဿနာပွားနေကုသိုလ်တွေမှာအမြဲပညာပါရအစာပဲလို့ပြောရတော့ကုသလရာတိကိုခေါ်ကုသိုလ်အစုပုံကြီးအဘာဝနာကိုပြောတာ အဲ့ဒါလဲဆွမ်းနိုင်ကြလို့ပြုတာပဲဒီကလည်းဆောက်ပြီးတာဒီကဘာဝနာဘဝစိတ်လို့အဲ့လိုပွားများနေတော့နေလဲနေလဲနေလဲနေလဲကုသိုလ်တွေကအများကြီးရကုသိုလ်ပေါင်းမရှိတဲ့သူကတရားမှမကြောက်ဘူးအဲ့နံပါတ်3ပေါ့နံပါတ်4ဒီလိုပေါင်းတရားတွေမှာတန်လျာခင်းရှင်းတယ် ဒါနဲ့အဘိဓိုင်ကျင်းတာကတော့သောတာပန်ပေါ့သောတာပတိမညာဘုညာမရသေးတော်လည်းပဲတော်ကောင်းတွေစိကတော်ကောင်းတရားတွေနာနှလုံးသွင်းမှန်မှန်ကန်ကန်နဲ့ဝိပဿနာတရားတွေအားထုတ်မယ်ဆိုရင်သူလိုသူလိုသူလိုသူလိုတန်ရပယ်ဖြောက်နိုင်များစွာသိမြင်မေးမြန်းလိကျွမ်းကျင်ဝင်ပြီးမှ ဆုံးဖြတ်များစီမိတ်ကောင်းစီပြောလေတင့်လျော်တာယုံမပေရန်ကြောင်း၆တန်ထုတ်ပြန်ထကထာဒါဝေစီကိစ္စဆိုတဲ့ယုံမတန်နဲ့အောင်ပဲ့ဘူးများစွာကြားမြင်မေးမြန်းလျင်ကြောင်းကြားတဲ့ခဏခဏနာထားကြားမြင်များဆုံးချက်များစီမိတ်ကောင်းစီ ဆုံးဖြတ်တာလက်ကောင်းရှိရပြောလို့တင့်ပြောတာများသောကျမ်းမေးမြန်းနေကျွမ်းကျင်ဝိနည်းမှာဟိုဆိုင်ရာဆိုင်ရာဝိနည်းစီကံပေါ့လူဆိုရင်လည်း၅ပါးလို့၈ပါးဟိုရင်ဆိုလည်း၁၀ပါးပေါ့တကယ်ကိုစံအောင်ဟန်လည်းမြန်ဆက်ပြီးပေါ့ဆိုင်ရာဆိုင်ရာဝိနည်းတွေမှာလည်းကျွမ်းကျင်ရ ဖြစ်ဖြစ်လားမဖြစ်လားတို့တော့တို့တော့ဖြစ်အောင်လေ့လာတာတန်လျာလွန်မြောက်နိုင်တယ်များစွာကြားမြင်မေးမြန်းဖြင့်ကျွမ်းကျင်ဝေနည်းမှာဆုံးဖြတ်များစီ ဆုံးဖြတ်များဥပညာနဲ့ဆုံးဖြတ်နိုင်တဲ့အင်အားသုံးပြီးတော့နေရာတကာသူများပြောတာကြီးခေါင်းညင်နေလို့ရှိရင်ကြက်ပါဘုရားကမဆုံးဖြတ်နိုင်ဓမ္မနဲ့ဓမ္မတယ် ဒါမသိတော့ဒါသိတော့ဒါဥစားပေးရမယ်ဒါဥစားမပေးတဲ့ဘူးဆိုကိုဘ ഹു တုဒ္ဒဝိပါဆုံးဖြတ်ဥတရားနာတယ်နာသိတယ်ချိုးများတယ်ဘုရင်တွေကပိုင်ပိုင်နေနေဆုံးဖြတ်ထားမှာသူတော်ကောင်းတရားတွေချိန်ပေးပြီးစိတ်ပါလက်ပါနာနိုင်တယ်ဘုရင်တွေကအဲ့လိုဆုံးဖြတ်ချက်မချနိုင်အနာပါနာဝိတုဒ္ဒအဖြစ်ပေါ့ မကောင်းတတ်လို့အပြင်းပြေပေါ့အထီးရအောင်ကြားမြတ်မြတ်စွာဘုရားရဲ့တရားတော်ဟာဉာဏ်ရတိကကိုမြပြည့်စုံကဲတင်ဆောင်နိုင်တဲ့ဘုံပတ်ဆိုပြီးကြဲတာမဟုတ်ဘူးတရားကိုကျင့်သုံးလို့ရှိရင်တရားအဆုံးရှောက်လောလောဆယ်တောကပရိဒေဝတွေမှာကဲတင်ဆောင်နိုင်တယ် တေကံဒီမှာ ကြောက်ကြောက်လန့်လန့်နဲ့တေပြီးတော့အပယ်ရောက်မဲ့ဘေးမှာခေတင်ဆောင်နိုင်တယ်တန္တရာကျင်လည်တဲ့အခါမှာလည်းမွမွ66အောက်တန်းကြကြဒုက္ခရောက်မဲ့ဖြစ်ပြီးမှခေတင်ဆောင်နိုင်တန္တရာထဲမှာမဆုံးနိုင်အောင်လဲနေတယ်တန္တရာဒုက္ခကြီးမှလည်းခေတင်ဆောင်ဘုရားရဲ့ဂုဏ်တော်ရဲ့အသိရှင်နန္ဒပါပြောပြလို့ဂုဏ်တယ် အဲမြတ်စွာဘုရားရဲ့တရားတော်အစစ်အမှန်ပေါ့မြတ်စွာဘုရားတရားတော်အမင်းနဲ့တန္တရမန္တရရူပါရူညာတို့အယောအနောတွေများတာတော့မဆိုလိုပါဘူးမြတ်စွာဘုရားရဲ့တတ္ထမသူတော်ကောင်းတရားစစ်စစ်မှန်မှန်ကတော့တကယ်နေယနိကဂုံနဲ့ပြည့်စုံတဲ့သစ္စာနိဗ္ဗာန်ပြည်နေနိဗ္ဗာန်ပူရိပါရနေနိဗ္ဗာန်ကိုရောက်စေတယ် ကိုယ်ကိုယ်ပိုင်ဉာဏ်နဲ့ဒီတရားဟာငါသိတယ်ဒီတရားဟာလိုက်နာတယ်ဒီတရားဟာဟုတ်တယ်ကြိုးစားတဲ့နဲ့ဆောင်ထားတဲ့ကိုယ်ပိုင်ဉာဏ်နဲ့ဆုံးဖြတ်သူများနာခိုင်းလို့အာရုံအာဏာနဲ့နာမကြည့်အောင်ပုဂ္ဂိုလ်ကိုကဲတင်တဲ့အလုပ်မဟုတ်ဆရာတော်ဆရာကြီးတော်ကောင်းတရားတွေနာပုဂ္ဂိုလ်ကဲတင်တာခြားခြားဆရာတော်ကြီးတွေလည်းမရှိတော့ဘူးပြီးတော့ရှင်မကြီးဆရာတော်ဆရာကြီးလည်းမိတ်တာ သာသနာတော်အမြဲကြုံသာသနာ့ရဲ့လုပ်ငန်းတွေလုပ်ကြသာသနာ့ရဲ့ကြုံဖို့အမတန်ခဲရင်နဲ့ဒီလိုရှင်မာသီဆရာတော်ဘုရားရောခြားခြားအောင်လာတဲ့ဆရာတော်ဘုရားနေကြတာအများကြီးပါအဲ့ဒါကိုလေးလေးနက်နက်ပေါ်ပေါက်လို့ရှင်ပြောပေါင်းတရားကြီးဟာနာကြည့်တယ်နာယုံနဲ့မပြေဘူးဆင်ញင်ရ ဆွေးနွေးရမသိလို့ရှိရင်မေးမြန်းရသိသွားပြီသဘောပေါက်ပြီဆိုကျင့်သုံးရဘုဒ္ဓတိုက်ရှာတယ်ဆိုတော့သူများကိုအနိုင်ပြောဖို့သူများအနိုင်ပြောနိုင်အောင်လည်းဘယ်တကားမပိတ်ဘူးလောဘဒေါသတွေအကြီးကြီးမာမာနတွေတက်သွားတယ်သူများအနိုင်ပြောဖို့အဓိကမဟုတ်အဓိကကိုယ့်ရဲ့နဲ့ လောဘဒေါသမောဟအစရှိတဲ့ကိလေသာတွေနေမှုပယ်မှုအမြင့်ပြတ်ခြေမှုံးမှုအဲ့ဒီလိုတို့ကောင်းတရားတွေနာတယ်အားထုတ်ရတယ်ဒီကိလေသာတွေကင်းစင်မှဒုက္ခတွေကလွတ်မြောက်ကိလေသာတွေကအကြောင်းဒုက္ခတွေကအကျိုးပဲအကြောင်းဖြစ်တဲ့ကိလေသာတွေကိုပယ်တတ်နိုင်မှာအကျိုးဖြစ်တဲ့ဒုက္ခတွေမှာလွတ်မြောက်နိုင် ဒါကြောင့်မလို့တရားနာတာတရားအထုတ်တာတကယ်ကိုအရေးကြီးတဲ့အလုပ်လုပ်တဲ့အလုပ်အကျိုးများဆုံးလုပ်ကမ္ဘာလောကမှာအလုပ်တွေအများကြီးပဲသရောကောင်းတရားတွေနာတာသရောကောင်းတရားတွေအထုတ်တာအကျိုးအများဆုံးပဲပြစ္ဆုတ်ပံတမလွန်အန္တရာမလွတ်မြောက်ဖို့အကျိုးများဆုံးရတဲ့အကျိုးများတာမရှိဘူးသစ္စာပြရဲ့အဆုံးအမ တကယ်ကိုကောင်းကျိုးချမ်းသာပေးစွမ်းနိုင်တယ်ဒီလိုရှင်ဘုသူဆရာတော်ကြားရဲ့ကြားပေါ်တိုင်းလူဆရာအဲ့လိုမျိုးအဆုံးအမလွယ်တကယ်ကိုပဲဆင်းရဲတွေမှာလွတ်မြောက်နိုင်တယ်တရားရှင်မြတ်စွာဘုရားတရားသည်တကယ်ဆင်းရဲဒုက္ခတွေမှာလွတ်မြောက်နိုင်တဲ့တရားတကယ်ကိုပို့တန်တကယ်ကိုမေတ္တာရှိတဲ့တရား ခြားခြားနိကေဒီမှာလည်းဟောထားဘာသာခြားတွေရတော့မှချီကျူးရညင်းမင်းကြီးကဲနှစ်ကျူးရညင်းမင်းကြီးလဲကြပြီးတော့ကြားတဲ့အခါကြောက်ဖြစ်သွားတော့တိတ်ကြီးဆောကြတရားတော့ခြားနဲ့ပေါင်းနေနဲ့ပေါင်းချက်နဲ့ပေါင်းအကိုယ်တိုင်ကျင့်သုံးရင် ကိုယ်တိုင်သိတာပါပဲအဲသူတော်ကောင်းတရားတွေမှာတန်လျာမဖြစ်အောင် သဗ္ဗဝိဒတန်ဒေဝတော်ကောင်းတွေကိုသူလည်းရှိကြရဘုရားတော်တွေကသူတော်ကောင်းတွေပဲဒီလိုရှင်မဆရာတော်တွေဟောနေတဲ့တရားတော်တွေဒီလိုရှင်ဘုရားတော်တွေဟောတဲ့တရားတော်တွေဒီလိုရှင်ဝိပုဆရာတော်တွေဟောတဲ့တရားတော်တွေဒီလိုရှင်ဆောင်းလုံးဆရာတော်တွေဟောတဲ့တရားတော်တွေဒီလိုရှင်လေဒီဆရာတော်ဘုရားရဲ့ဒီပဏီတွေတကယ်သူတော်ကောင်းတွေအိုက်စားပေးတယ်သူတော်ကောင်းတွေ ပုံကိုယ်တွေလိုက်ရှာရခဲ့အဲရှာပေးတယ်အမြဲတမ်းကြည့်အမြဲတမ်းနားနေသူတော်ကောင်းနေနဲ့ပေါင်းတတ္တမတဝနာပါပါသွားတယ်သူတော်ကောင်းတရားတွေနာကြားရအဲ့ဒါတန်တရားကင်းဖို့ပဲနှလုံးသွင်းလဲမှန်သွားသူတော်ကောင်းတရားတွေအာထုတ်သူတော်ကောင်းတရားတွေအာထုတ်တဲ့အခါကျတော့ဟောမဉ္ဇဉ်ပုံဉ္ဇဉ်အထိကိုရနိုင်တယ်ဒါပါလဲဆိုတော့တန်တရားလွတ်မြောက်ကြောင်းတော့ သူတော်ကောင်းတရားတွေမှာတန်တရားကင်းတဲ့ပုဂ္ဂိုလ်မညာဘုံညာမရသေးတာတော့မှဝိပဿနာဉာဏ်နဲ့အားကောင်းတန်တရားကင်းတာတရားပေါ်မှာယုံမှားတာတရားပေါ်မှာယုံမှားတာသာနာပေါ်မှာယုံမှားတာတိဋ္ဌာသုံးပါးပေါ်မှာယုံမှားတာသန္တရာရှည်ဆုံးသန္တရာနောက်ဆုံးရှည်ဆုံးနောက်ဆုံးပရိစ္ဆေသမုပ္ပါဆိုတဲ့အကြောင်းကိုအဲဒီရှစ်ချက်အဘိဓမ္မာမှာလာတယ်ယုံမှားတန်တရားရှစ်မျိုး အဲ့ဒါတွေလွန်မြောက်သွားလို့ရှင်ဒါအချင်းချုပ်ပေါ့သုတိပြည့်ကျွေတေကံကြီးမှာကြောက်သူတေချင်းနဲ့ဂျုံဝင်မဲ့တေချင်းတရားအောင်ကြောက်သူဒီစီတီတီရင်ရင်ဆိုင်နိုင်ရပေါ့ဒါပေမှာတော့ဒေါသမကင်းသေးတဲ့ပုဂ္ဂိုလ်မှန်မှန်များကြောက်တတ်တယ်အနာဂံယဟန္တာတွေကတော့မကြောက်ဘူးပေါ့ သို့တော်လည်းပဲခုန၄ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာအယော၅ပါးကာမဂုဏ်တရားတွေမှာမမောမှုတွေ့တာမှုဆွဲလန်းမှုနေတယ်ဒါပြရတော့ကင်းတယ်လို့ပြောတာမကင်းသေးတော့မှတွေ့တာမှုမမောမှုနေတယ်နောက်တစ်ခါမိမိခန္ဓာကိုယ်ပေါ်မှာတွေ့တာမှုမမောမှုနေတယ်အကုသိုလ်တွေနဲ့ကုသိုလ်ကောင်းမှုတွေပြည့်စုံတဲ့သူလူကောင်းတရားတွေပေါ်မှာ တန်မြတ်ကင်းရှင်းတဲ့ပုဂ္ဂိုလ်အဲ့ဒီလေးမျိုးအဲ့ဒီလေးယောက်ဒီတေကံကြီးမှာကြောက်ဘူးတေကံကြီးမှာ မကြောက်တဲ့သူလေးမျိုးတေကံကြီးမှာကြောက်တဲ့သူမှာလေးမျိုးပေါ့ရာဟောတရားနာအကုန်လုံးဟာဒီသိဉ္ဇတရားနဲ့အကုန်လုံးတွေ့ကြဘယ်သူမှရှောင်လို့မရရှောင်လို့မရတော့

မာတိတောင်းနေဆိုရဒါဦးလာတာလောဘကတော့လူလားမြောက်လာတယ်လူပြိုပြိုဖြစ်လာတယ်ဘုရားတော်ရဆိုဦးလာတော့ပဲဒီဟောလာတယ်တက်ကြီးလာတယ်ဆိုတော့ဦးလာဦးနဲ့အနာချာမှာအေးရဖျားကမဖြစ်ခင်ကံကြမ္မာရတော့ငယ်ကြီးတယ်မရွေးပါဘူးငယ်ငယ်လေးလည်းပဲ စိတ်ုံတက်နေရတယ်အများကြီးပဲငယ်ရွယ်ရွယ်ဒီလည်းပဲမတမ်းမဆွမ်းနေဖြစ်နေတာဒုက္ခရောက်နေတာအများကြီးပဲဒီမှာမဟုတ်အဲ့ဖျားကမရှစ်ခင်ပေါ့အုံနဲ့အနာချာမှာတရားရအောင်ရှာပါဉာဏ်ပညာရှိမှပဲဒါလည်းရှာနိုင်ဟောအချိန်မျိုးတည်နိုင်ပါလား ဒီလိုရှိရင်ဘုဒ္ဓဆင်တဲ့တဘာဝပယ်လေးပါးကိုရောက်ဖို့များတယ်ဒုက္ခတိယရောက်ဖို့ကခဲရင်တယ်မြတ်စွာဘုရားတရားတော်မှာဘာတရားတရားဟောဖို့အချိန်နည်းလို့ရှိရင်မြတ်စွာဘုရားလက်သေးပေါ်မှာမြေမုံလေးတွေလိဋ္ဌာန်နဲ့တင်ပြဟန်တော်တွေမိတယ်မှာဘုရားရဲ့လက်သေးပေါ်မှာရှိတဲ့မြေမုံတွေနဲ့ကဘာမြေကြီးမှာရှိတဲ့မြေမုံတွေနဲ့ဘယ်ဟာများလဲ သိရတာနဲ့မေးတာဗျာဟောတကယ်လည်းလည်းပေါ်မှာရှိတဲ့မြေမုံကနည်းနည်းလေးပါဗျာဘာမြေကြီးမှာရှိတဲ့မြေမုံတွေကလင်းချေနာနာမယူမတွက်နိုင်အောင်များပါဒီအဲ့ဒီလိုပဲလူတွေနဲ့တည်းသုတ္တပြကျွေသေးတဲ့အခါမှာလူနဲ့ပြန်ဖြစ်တဲ့ပုဂ္ဂိုလ်ဟာမဖရရဲ့လက်သေးပေါ်ကမြေမုံတော့ပဲရှိတယ်နေတရိစ္ဆာန်ပိတ္တအသူရကဲပေလေးပါသွားတဲ့တတ္တဝါတွေဟာ ဗာမေယူနာရှိတဲ့မြေပုံတွေတော့များတယ်ဟာတိကတော့အဲ့ဒီဒေသနာတော်တို့ထောက်တော့အားဖြင့်တတဝရီယာများသောအားဖြင့်အာယုငါးပါးကာမူတရားမှာသမတမက်မောနစ်မောဆွဲလန်းနေတဲ့ညာအနာဂါယဟန္တာမဖြစ်သေးတော့မမောတာပေါ့သို့တော်လည်းအလွန်ကျွံ့ဖို့

ဒီတတ်မှတ်မှုကြောင့်နောက်ကနေလောဘကြောင့်ဒေါသလိုက်ဒီလောဘကြောင့်လည်းမာနာလည်းလိုက်ဒိဋ္ဌိလည်းလိုက်တာပုံလိုက်တာအုပ်စုရပြောမယ်ဆိုရင် လောဘအုပ်စုကနာမာနဒိဋ္ဌိဒီတဏှာအကြီးတယ်ဆိုဒိဋ္ဌိကပါပြီးသားပဲဒိဋ္ဌိတက္ကာယဒိဋ္ဌိပေါ့တက္ကာယဒိဋ္ဌိပြောလိုက်လို့ရှိရင် ဒိဋ္ဌိမပယ်ရလေးတဲ့ပုဂ္ဂိုလ်62ပါးဘုံကျုံးတော့တတရနဲ့ဥစ္စေတာကိုချဲ့တော်တာအဒိဋ္ဌိရောမာနရောအကုန်ပါလာမာနဆိုတဲ့သဘောဖောင်သွားတဲ့သဘောမာနကြောင့်ပဲ လောဘကလည်းအာကြီးဒိဋ္ဌိကလည်းအာကြီးဒိဋ္ဌိကြောင့်မာနလောဘလောဘကြောင့်ဒိဋ္ဌိမာနအနာမာနဒိဋ္ဌိပပင်စာတရားသုံးပါသန္တရာနဲ့ချက်တတ်တဲ့တရားသုံးပါအဲ့ထမှာမပါပဲနဲ့လို့ကျန်တာတွေလည်းရောပါတာဒေါသတို့အိတ်တာတို့မစ္စရိယဘာဖြစ်လို့လဲဆိုတော့အတ္တဒိဋ္ဌိရဲ့တပည့်ရတပည့်တွေကအိတ်တာနဲ့မစ္စရိယ အိတ်တန်နဲ့မစ္စရိယဆိုတော့ဟောဒေါသလည်းပါအဲ့တော့ဘာမှသူချင်းဒေါသအောင်မောဟပုံစုံသွားတာဒိဋ္ဌိဆိုတာလည်းပဲလောဘအုပ်စုထဲမှာသို့တော်လည်းပဲသူနဲ့တွဲနေတာဝစီကိစ္စဒီကိစ္စဆိုတာအဝိဇ္ဇာပဲဝိဇ္ဇာသဘောပဲအဝိဇ္ဇာကမှန်မမသိတာတွေးဝေတာဝစီကိစ္စလည်းမသိဘူး

အဲဒီလောဘဒေါသမောဟကြောင့်စိတ်ထဲမှာပြိယုဌာနာကိလေသာတောင်းညံလာလို့ရှိရင်ဟောသူများတက်တက်တူများဥစ္စာသူကတူများတောင်းညံပြမာတာလေညာပြောတာရေတော့အကုန်မှုဖြစ်နေဘာယာဒုစရိုက်တွေရောဝစီဒုစရိုက်တွေရောမနောဒုစရိုက်ကဖြစ်နေတာဘိဇာပြာပါဒမိစ္ဆာဒိဋ္ဌိနာမည်လေးတွေမတူတော်လည်းပဲလောဘဒေါသမောဟပါ အဲ့တော့အာဟုသူတွေအများကြီးဖြစ်နိုင်တယ်စိတ်ထဲမှာတော့အများအားဖြင့်ဖြစ်တယ်အာယမဘာကာမတရားမောရပုကာမိဆန္ဒစံတရားမတရားတွေကိုတားတဲ့အတားအများအားဖြစ်ဒါကြောင့်သူဟာထူးမြတ်တဲ့ဉာဏ်ပညာတွေမရနိုင်ချိန်လေးကုန်မများဟာဘာလို့ခိုင်းတာဤတော့

အောက်စိတ်လိုက်ကအမြဲတမ်းလောဘကြီးဖြစ်နှက်နှက်ဖြစ်ဝါလည်းပြန်လည်းနဲ့မောဝါလည်းနဲ့မောစိတ်ထဲကနေပြင်းမှားအဲ့တော့ဘဝတက္ကန်းတလျှောက်အဲ့လိုမမောတွေ့တာလဲစိတ်တွေများတယ်သုတိပြပြေတေကံนี่လို့ဒီစိတ်ပဲလားမတွေ့တာမမောလို့ရင်ပိတ်တာဖြစ်ဖို့ကများတာဒါအကျမ်းအဖြစ်ပြောတာ နောက်တစ်ခါမိမိခန္ဓာကိုယ်ကိုတွေ့တာမြမောလုံးတဲ့ပုဂ္ဂိုလ်မိခန္ဓာကိုယ်တွေ့တာမြမောလုံးရဲ့အာသုတွေ့တာမြမောတယ်ဆိုတာအမှန်တရားမသိလို့တွေ့တာမြမောတော့မှန်တရားကိုမသိတာအဝိဇ္ဇာဒီခန္ဓာကိုယ်ကြီးကအနိစ္စပဲဒုက္ခပဲအနတ္တပဲအသုဘဒုက္ခသစ္စာပဲတရားတွေကြားနာမနာဘူးနာဘူးတော်လည်းပဲနှလုံးမသွင်းတဲ့ပုဂ္ဂိုလ် တရားနာယုံနဲ့မပေးဘူးအခုတရားနာကြတဲ့သူတော်ကောင်းတွေတရားနာယုံစာအုပ်ဖတ်ယုံနဲ့မပေးဘူးတရားလဲနှလုံးသွင်းရကိုနာထားတဲ့တရားတွေပြန်ပြီးတော့နှလုံးသွင်းရသောတာနုဒ္ဒတုတ်မှာရှိပါပြန်နှလုံးသွင်းရရှင်ဉဏ်ရနှလုံးသွင်းရှင်ဉဏ်တော့မှတရားတွေကပို့ပြီးတော့သိကြတယ် ပို့ပြီးသိလာတယ်မှားတာမြင်လို့ရှိရင်လည်းပြင်နိုင်တယ်ပေါ့လိုတာရှင်နဲ့ထက်တယ်အပေါ်လိုမရှိတာတော့မြတ်စွာဘုရားရဲ့စကားတော်တရားတော်မြတ်စွာဘုရားရဲ့စကားတရားတော်ပြီးပြီးတော့ပြန်ဟောတယ်ဘုသံဃာတော်တွေကဘုရားမှာမဟုတ်ဘူး။ဝင်နေနေပါပါပူသွားတယ်လူလူရင်းကတော့မှန်ပါတယ်။ဒါပေမဲ့ကိုယ်တိုင်ကိုယ်တိုင်အထက်ပြောတာမရှိပဲဖြစ်ဖြစ် အတုပတန်နဲ့လူကအတုပထည့်ပြောမှာသတိပဋ္ဌာန်တန်နဲ့လူကသတိပဋ္ဌာန်ဒါနတန်နဲ့လူကဒါနသီလတန်နဲ့လူကသီလအရေးကြီးတယ်ပါဠိတန်နဲ့လူကသမာဓိနေခြင်းတော့အလေးတွေပါမှာပဲတရားမှာမဟုတ်ဘူးလူရင်းမှာမဟုတ်ဘူးကြာအဲ့ဒါကိုကိုယ်ကြိုက်နဲ့ကိုယ်ကြိုက်အောင်ကိုယ်ခန္ဓာနဲ့ကြိုက်အောင်ဒါမျိုးရှင်းရှင်းသုံးသပ်ပြီးတော့ အဲ့လိုပြန်ပြီးတော့ဆင်ញံသုံးသပ်တဲ့အခါကျတော့မှန်တရားတွေပို့ကြည့်တာမှန်တရားတွေပို့ကြည့်တော့ဒီခန္ဓာကိုယ်ကြီးတွေ့တာမမောနေကာမဂုဏ်တွေကိုတွေ့တာမမောဘူးအားပြရရောက်ကိုယ်ခန္ဓာကိုယ်ကိုမမောရင်သူများခန္ဓာလည်းမမောတာအဲ့ဒါမမောတော့ဘာဖြစ်လဲလောဘတွေဖြစ်ုနာတော်ကာမဂုဏ်တွေကိုတွေ့တာမမောဆွဲလန်းတဲ့သူဟာဒီကနေ့ကြောက် လန့်ပြီးတော့ကြောက်ကြောက်လန့်လန့်နဲ့တရားတဲ့ကိုယ်ခန္ဓာကိုယ်ကိုတွေ့တော်မြမောလို့နဲ့ဒီတိုင်းကိုယ်ခန္ဓာကိုယ်ကိုတွေ့တာမြမောလို့နဲ့ဆိုလည်းပဲလောဘတစ်ချက်ကိုယ်ခန္ဓာကိုယ်နဲ့ကိုယ်တွေ့တာနဲ့တွေ့တာရှိတဲ့တွေ့တာအဓိကတော့သူကကိုယ်ခန္ဓာကိုယ်တွေ့တာမြမောတွေ့တာမြမောလို့တော့ဘာဖြစ်လဲဆိုတော့လောဘနောက်ပလိုက်တယ်ကိုယ်ကိုညာတာများတော့ သဘောင်းတရားတွေနဲ့ပတ်သက်လို့တရားနာဖို့တရားအားထုတ်ဖို့ဆိုရင်ပင်မမှာဆိုရယ်နာမှာကျင်မှာဆိုရယ်သဘောင်းတရားတွေဆိုရင်တို့ကဘောင်းဘောင်းမကြိုးစားကြအေးရပြတ်မယ်ကျမကြီးထိခိုက်ကိုခင်နဲ့မင်းနဲ့သူကဝေးသွားမယ်ဒုက္ခနာကိုတဲ့သဘောကိုကြာနာမသိဘူးခန္ဓာကိုယ်ကြီးအလိုလိုက်ရင်ဒုက္ခပေးမှာပါလားဆို သဘောပေါက်ဒီခန္ဓာကိုယ်ကြီးလို့ပြောပြမယ်လို့အဓိကတဏှာပါပဲယုတ်ကြီးကတော့အာမပြောတတ်ပါဒီနေ့ကတဏှာခြယ်လဲနေတာငယ်တဲ့လူလည်းငယ်သေးလို့ကြီးလာပြန်တော့လည်းပဲအာမင်းသူများနဲ့စားလို့ရှိရင်အများကြီးတော်သေးတာသူများလည်းမင်းတော့တော့မလုံးနိုင်ချော်တဲ့နေရာ၆တဲ့နေရာတကယ်ကိုပဲ တူမတူတန်အောင်ချော်လဲတတ်တယ်ချောက်လဲတတ်တယ်တဏှာဘုရားဆရာတော်ဘုရားရဲ့အဝိဇ္ဇာနဲ့တဏှာလိမ့်တယ်တောက်ကြည့်တဲ့နေရာမှာဘုံဆွဲတယ်တကယ်လိမ့်တဲ့အဝိဇ္ဇာလည်းပြည့်ပြည့်နဲ့လိမ့်မှန်းကိုသိတာတဏှာလည်းတစ်ခါလေးချော့လာလက်ပြန်တော့တိတ်လုံးနေပြီးတော့မှသူ့ကိုသားရတယ် 96ပါးယောဂဝိဒနာနှိမ့်ဆက်လို့နှာခေါင်းနဲ့ပိုက်တွေတွင်းထားတော့ပုဂ္ဂိုလ်သားရဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေသာယာနေတာကြမ်းဖန်ပြီးတော့ဟိုကြက်ချင်းတဲ့အကြက်တွေလို့ပေါ့ဟိုတေမမသိတဲ့အခါကျတော့ညခွက်ကြအဲ့လိုဖြစ်ဉာဏ်လှည့်သားမှု ဒါကိုခန္ဓာကိုကြမ်းဖန်ပြီးတော့တာယာနေတာယောက်ျားလည်းယောက်ျားအလျောက်ဘူးနဲ့ဒီလည်းနဲ့ဒီအလျောက်ခန္ဓာရဲ့အဖြစ်ကိုလည်းမြောင်ဖုံးတာဝိဇ္ဇာအမှန်တော့ပါလဲဆိုတော့တွေ့တာမမောတာအဲ့ဒါကသဏ္ဍာဝိဇ္ဇာတဏတဲ့သားရနဲ့တတ္တဝါတွေဟာတဲ့ပြန်လဲဝင်လို့မဆုံးနိုင်ဒုက္ခတွေလည်းမဆုံးနိုင်ဟိုလိုက်ဟိုလိုက်နားလိုက်သေးလိုက် အဲဒီကြားထဲမှာလည်းပဲချစ်ခင်တဲ့သူတွေနဲ့ပေါင်းမှချစ်ခင်တဲ့သူတွေနဲ့ကိုယ်ကွင်းရလိုရမရအာအမျိုးမျိုးသောဒုက္ခတောကပရိဒေဝအလောက်ပဲဒုက္ခတွေရောက်ရောက်အဝိဇ္ဇာတဏလှည့်သားတာနဲ့ဒါသူများတွေလည်းတွေ့လာပါပဲခန္ဓာပါပဲဘောဘောဆာတာနောက်ထပ်တွေ့ဖို့လည်းပဲဝန်မလေးတွေ့တွေ့ ချိန်ရှည်လုံးလူတော်နဲ့အာထုတ်မှာပဲဆိုအဲ့ဒါကြဒါဘုန်းနေရွှေဒီနေ့ရွှေဝိဇ္ဇာနဲ့တသဒဒိဋ္ဌိရအဲဒါဒီကိစ္စလေးပြီးမှလုပ်ပေါ့ဟိုကိစ္စလေးပြီးမှလုပ်ပေါ့နောက်လာကြမှာပဲတွန့်ကြိုးစားလိုက်တော့မလို့လို့နောက်နှစ်ကြမှာပဲတွန့်ကြိုးစားလိုက်တော့မလို့လို့အခုကတော့မလုံနဲ့အောင်အဲ့ဒါနဲ့ပဲတကယ်ရတဲ့အခွင့်အရေးတွေဆုံးဆုံး အဲ့ဒီခွင့်ရည်တွေဘယ်တော့ရောက်ကုန်လဲကာမတုဘက်တော့ရောက်ကိုယ်ခန္ဓာကိုပြင်ဆင်ချေတာရတာနဲ့သူများခန္ဓာကိုစိတ်ကူးနဲ့မမောရတာအဲ့ဒါနဲ့ချိန်ကုန်တာမတန်ဖို့တန်တဲ့ချိန်ကြီးဟာကာမဂုဏ်ကဝါစာပလိုက်တဲ့နဲ့ကုန်ကုန်တဲ့အခါကျတော့တေဂာနိကြမကိုယ်နဲ့ကြည်လေလာဆွဲတာတော့မိတော်မိလျာကြီးတွေခါတော့ဝုန်းဝုန်းနဲ့မြင်နေရတာဘယ်လိုမှကျန်မဲ့ရွေးမရှိတော့ဘူး အဲ့ဒါမှလောက်ကြပါအောင်ခိုင်းကြပါအောင်နဲ့ကြောက်ကြောက်လန့်လန့်အယနမိတ်တွေပိဋ္ဌာနမိတ်တွေဖြစ်တော့တရားတရားနည်းကြောက်တဲ့ပုဂ္ဂိုလ်ဖြစ်တာပါ။အော်နောက်တစ်ခုကအာဟုဒိုတွေများပြီးကုသိုလ်ကောင်းတယ်။အာဟုဒိုတွေများတယ်ဆိုတာလည်းအဓိကလောဘဒေါသမောဟလောဘဒေါသမောဟအများအားဖြစ်နေတဲ့ပုဂ္ဂိုလ်အများအားအာဟုဒိုများတယ် အဲ့ဒီအရုပ်ကလေးနားပြီးတော့နောပန်ရောပရိကြံရောဘာယကံရောအရုပ်ကလေးလုံးနေကြတယ်တော့အလေးအကျင့်အချက်အလေးထားနေတယ်ဒီကျင်များတော့အနိစ္စဖြစ်ဆိုတာသစ္စာလိုပြောရင်တော့အာသေဝနာဖြစ်ရှိတယ်သက္ကသက္ကသက္ကသက္ကသက္ကသက္ကသက္ကသက္ကအဘုဒ္ဓဒီဝဲ သဘောဖြစ်တဲ့လူကလည်းခဏခဏဖြစ်နေတာပဲအဲဆဲဆိုဒေါသဖြစ်တဲ့လူကလည်းခဏခဏဆဲဆိုဒေါသဖြစ်နေတာပဲအဲမိုးရေတရားရဲ့တောက်စားပြီးတော့မောဟဖြစ်တဲ့လူကလည်းနေရောညရောနေခြင်းရောညရောသပေါင်းမနဲ့စောသောဘုံဖြစ်အဲတော့ထပ်ပါထပ်ပါထပ်ပါမိဝဲထားတဲ့အခါကျတော့အကုသိုလ်ကမြင့်မတော်အောင်ပါ အဲ့ဒါစတိပြည့်စုံသင်္ကန်းကြီးကအာဟုသူဒီဘက်နမိတ်ချင်တာပေါ့ညာတော်အဖြစ်တရားမှာ69ပါအာဟုသူဒီဘက်နမိတ်ချင်အနမိတ်တဲ့အခါကြောက်ကြောက်လန့်လန့်နဲ့ငရဲနမိတ်တွေပိတ်တာနမိတ်တွေချဲပြီးကြောက်ကြောက်လန့်လန့်ဒီကနေ့မှာကြောက်ကြောက်လန့်လန့်ဖြစ်ပြီးပေးရအဲအချုပ်ကတော့ဘုရားကောင်းတရားတွေမှာတန်မြတ်ဖြစ်တာဘုရားကောင်းတရားတွေမှာဘာလို့တန်မြတ်ဖြစ်လဲဆိုတော့ ရားနာမှုလည်းပဲကြားနာမနာတရားတွေစေတနာနာအာမထုတ်တဲ့အခါကျပြောတော့ပြောတာပါပဲကွာချက်ချင်းတို့ပြတာလည်းမဟုတ်ပါဘူးဒီလိုလို့ဆိုတော့လူလိုက်ရင်ပုံသွားတာပါပဲအချင်းဖြစ်တယ်ဆိုတာလည်းပြီးရချင်းဖြစ်တာမှမဟုတ်ပဲအကုသိုလ်ကဆိုးကျိုးပေးတယ်ဆိုပေနဲ့အကုသိုလ်လုပ်နေတဲ့ပုဂ္ဂိုလ်တွေတစ်စိတ်တွေပြန်တယ်လည်းမတွေ့ဘူးလား ကုသိုလ်ကောင်းမှုကချမ်းသာတယ်ပြောလို့ကုသိုလ်ကောင်းမှုလုပ်တဲ့ပုဂ္ဂိုလ်ဆင်းရဲနေတယ်မတွေ့ဘူးလားပြည့်ပြည့်ဝဝတရားသဘောပေါက်အောင်မနာတဲ့အခါကျတော့လက်တလုံးမြင်တာလေးကိုပဲသိအတိတ်တိတ်ကအကုသိုလ်ကံတွေအကျိုးပေးရတော့အတိတ်တိတ်ကကုသိုလ်ကောင်းမှုတွေလားအကျိုးပေးတာတော့ပြစ္ဆုတ်ပံမှာဉာဏ်ဝိညာဉ်နေတာတို့များတာတို့အဲ့ဒါမသိတော့မသိတော့ပေါ်ရန်တော့ပဲသိ ။အာဟုသူတွေလုံနေတတ်ဖြတ်နေတာ။နောတဝတ္တအာဟုသူတွေလုံနော်။တထေရီတွေဖြစ်နေသူကလောင်းဝစားတွေလုံနေအကြီးကျယ်ပဲ။တထေရီတွေဖြစ်နေသူကအဲ့အာဟုသူဆိုဆိုးဆိုးပြေးတယ်ဆိုဟုတ်ရဲ့လား။ဒါနဲ့အာအမြဲတမ်းပฏิစိတ်တရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေဘုလူသင်သေးဒီလူသင်သေးနဲ့တချို့ကဘုံငွေကနေတော့ဆင်းရဲနေကြတယ်။အဲ့ဒါသူက ပြည်ဒီပါကောင်းကြီးတွေ့တယ်ဆိုတာဘာမှကောင်းကြီးတွေ့တယ်မှဆင်းရဲအဲ့ဒီအပေါ်ယံလောက်ပဲမြင်တဲ့အခါကျမျက်စိကဆုံးပေါက်ပဲတော့ဒီဘဝဒီခန္ဓာရဲ့အန္တရာအရှိကြီးကိုမြင်ကြည့်ရဘိုးလုံးကပြုခဲ့တဲ့ကံနဲ့နားမယ်နောင်သွားမဲ့တန်မြာကြီးကိုလည်းပဲဘုဒ္ဓမရှိတော့မသိဘူး အဲလောလောဆယ်ဆင်းရဲတာလောလောဆယ်ချမ်းသာတာလေးကိုပဲအဲ့ဒါလေးကိုပဲမြင်ပြီးတော့အကုသိုလ်ကလည်းပဲအောင်းညွတ်ပေးတာပါပဲကုသိုလ်ကလည်းဆုပ်ပေးပေးတာပဲစတယ်မှောင်မှားဘယ်လိုပဲဘယ်လိုပြဘယ်လိုပဲကောင်းအောင်ပြောဆိုတော့တန်မြရတယ်နဲ့လိုလိုဆိုလိုဆိုလိုဆိုလိုယုံမတန်မြရဖြစ်တော့အကုသိုလ်တွေ ရဲရဲရဲရဲလုပ်ရဲတယ်အကုသိုလ်တွေကို မရှက်မကြောက်လို့ရဲဥစ္စာမကုသိုလ်ပေါင်းမှုကြရင်တော့တိတ်မပတပါအလွဲသာမချောင်သာလို့ညာနဲ့မလို့ရောရောင်လို့အဲ့တော့ကုသိုလ်ကနည်းနည်းအကုသိုလ်ကများတာတို့ဒီပဲဉာဏ်ပညာလည်းဒီတိုင်းပေါ့ကိုယ်ယူကောင်းလို့လို့ရှင်ယူကောင်းလို့ နာနာဩလောကနာဖေးဘုရားကမှန်နုံလို့ဒီဆရာကမှန်နုံလို့ဘိုလ်လိုလိုဒီလိုလိုဘာမှကြာကြာနာနာမှန်တရားမသိပဋိပတ်လူတေဂာနိတော့မှမယနမိတ်တွေပိဋ္ဌာနမိတ်တွေထင်တာတော့မှလူကြောက်ပေါင်းဂိမ်းကြပါအောင်များတော့ကြောက်လန့်ပြီးတော့တေရကြောက်တဲ့သူ၄မျိုးပေါ့အဲ့ဒါမကြောက်တဲ့သူ၄မျိုးတော့ နည်းနည်းလေးခြေခံလေးတွေကြည့်ရသူတပြက်ပြတင်မဲ့သူတွေကြီးပဲအကုန်လုံးဒီတဲ့အခါမှာဒီဒီငြိမ်ငြိမ်အေးချမ်းချမ်းနဲ့မကြောက်မရွံ့မဲနဲ့တရားဒီလေးချက်မှာအဓိကအချက်ကတော့သရဘောင်းတရားတွေမှာတန်မြတ်ကင်းရှင်းလို့ရှိရင်ကြောက်เสียရတဲ့နေရာမျိုး ဒီလိုကောင်းတရားတွေပေါ်မှာနှိမ့်နှိမ့်ကာကာယုံကြည်တဲ့ဘာသာများမှမရှိဘူးဆရာဟောတာမှန်ပဲလက်တွေ့လည်းဟုတ်တာအဲ့လိုဆိုလို့ရှိရင်အာယုံ၅ပါးကာမဂုဏ်တရားတွေပေါ်မှာတွေ့တာမမောမှုတွေရော့တာမှန်တရားသိနေမင်းကြီးထွက်လာလို့ရှိရင်မောင်တွေပျောက်သွားတယ်ဘုံတရားတွေမှာတဏှာရင်းရှင်းရှင်းဖြစ်အောင် ရားရဏသဘောမျိုးရှိကသဘောတရားတွေနာအလုံးစုံမှအောင်သုဒ္ဓသဒ္ဒနာတရားတွေစက်တိုက်အားထုတ်လို့ရှိဉာဏ်ပညာတွေတိုးတက်အမှန်တရားကိုသိတဲ့ဉာဏ်ပညာတွေခြေကဏ္ဍစပြောမယ်ဆိုသမတ္တကတ္တမာဒိဋ္ဌိဉာဏ်ပညာကံကံရဲ့အကျိုးကိုယုံကြည်တဲ့ဉာဏ်ပညာအောက်ထဲမှာရေးတာဟောတာလည်းမဟုတ်ဘူးလက်တွေ့လည်းပဲကိုယ်ကိုယ်တိုင်ကြုံနေတာ လူချင်းပြပါသားနဲ့သက်တိုင်းမတူတာနာများတာနာရှင်းရှင်းတာတရှိဥစ္စာများတာရှင်းရတာခြံရံနေတာတို့ခြံရံများတာမျိုးမြတ်တာတို့မျိုးရုပ်တာတို့ပညာရှိတာတို့ပညာမရှိတာဝိညာဉ်ပညာနဲ့ဝိပန်ဆန်းစိတ်ပြီးဘောဓဘာသာတော်ဝိပိဿဝါဒဝိပန်ဆန်းစိတ်အတားရေးကောင်းဆောင်တွေကပြောလို့မျက်စိမှိတ်ပြီးတော့ယုံကြမလို့ တကယ်ကိုလက်တွေ့ကြတဲ့ဘာသာဘုဒ္ဓဘာအဘိဓမ္မာကွဲပြားနေတဲ့ဒီချင်းသူပါရတန်မြတ်စွာဘုရားဟောတာကမ္မန္တတေဝုကံဆိုတာနဲ့ပဲအတိတ်ကံတစ်ခုတည်းကိုသွားမယ်ယူနဲ့မှားသွားတဲ့ပုဂ္ဂိတအထေတုဒိဋ္ဌိချက်သွားကံလို့ပြောရင်ပစ္စုပန်ကံနဲ့ယူပါပစ္စုပန်ကံနဲ့ဉာဏ်ဝိရိယ

ဒီဘဝလောကရောက်လာအပညာပညာတွေတိုးတက်အောင်စီမံတွေတိုးတက်အောင်အတိတ်ကတခုလည်းနဲ့မပြီးဘူးပြစ္ဆုတ်ပါမှာဉာဏ်ဝိရိယနဲ့သူကအဲကြောင့်မလို့မြတ်စွာဘုရားသဗ္ဗေဓမ္မာအနတ္တသဗ္ဗေဓမ္မာဆိုတော့ယုံနာနဲ့အနတ္တပဲနိဗ္ဗာန်နဲ့အနတ္တဒီနေရာမှာယုံနာကိုအဓိကပြောတယ်အနတ္တအတ္တမဟုတ်ဘူးဝိပဿနာမရောက်သေးပါဘူးလို့ အတ္တမဟုတ်ဘူးဆိုတာကိုဖြစ်စေခြင်းလို့မဖြစ်ဘူးနတ္တကြောင်းအားလျော်စွာသိဖြစ်အဝတ္တဝတ္တနာခြေနာအနတ္တကြောင်းအားလျော်စွာသိဖြစ်တဲ့မိမိဖြစ်စေခြင်းမလို့အကျိုးတရားကိုမိမိဖြစ်စေခြင်းချက်ခိုင်းလို့မရအကြောင်းတရားမှာပေါင်းအောင်ပြည့်စုံအောင်စူးစမ်းမှာသူတရားဟာလည်းပေါင်းတယ်ပြည့် ဒီယူဆအတိတ်ကြီးကြည့်ပါဒီလိုအရှင်တယ်ဒီဆရာတော်ဘုရားကြီးရဲ့ဒီပရိဒီမာလည်းရှိလာအခုပေါ်တဲ့ဝင်းအောင်ကြီးအဲ့ဆရာတော်ကိုသူစင်းနေပြီပါအဲ့စာအုပ်ဒီမှာအနတ္တသဘာဝိုင်းဝိပဿနာသဘာဝိုင်းဒါကောင်းပါအဲ့စာအုပ်မျိုးကြီးလေ့လာတဲ့နောက်ပြိဿသမုပ္ပါအရသာတို့မဆက်ကြအရသာတို့ဒါကောင်းပါ ဒါဆိုတော့အနတ္တလက္ခဏာဒုက္ခတော့ဒုက္ခအဲ့တော့အနတ္တဆိုတော့သူဖြစ်စေနေမှာဖြစ်ဘူးသူတရားကိုပြောတယ်ကျောင်းတရားမှာကိုကြိုက်တယ်ကိုသားရဥမာဆိုပါတော့ကိုဆရာအောင်ဖြစ်နေဆရာအောင်ဖြစ်အောင်ကိုသားကျောင်းကြီးညွန့်ကျောင်းပြုတယ်ဖြစ်မှာဒီညာဖြစ်ခြင်းနဲ့ဆေးဆရာဖြစ်ခြင်းနဲ့ကျောင်းဆရာဖြစ်ခြင်းနဲ့ ကြောင်းပိုင်းမှာကြိုးစားရင်ဒုတိယမဖြစ်စေဘူးဖြစ်ကြောင်းပိုင်းတရားမှာမကြိုးစားဘူးဆိုရင်ဒုတိယမဖြစ်စေဖြစ်ဘူးတိတ်ကံရှိတဲ့ပြစ္ဆုတ်ပံဉာဏ်ဝရိယရှိအနတ္တသဘောအတိုင်းလိုက်နာဆောင်ရွက်တာဘာမှမလုပ်ဘဲနဲ့ဘာမှမကြိုးစားဘဲနဲ့ဩကံတရားပေါ့ကွာအနတ္တပဲကိုဖြစ်စေဘူးလို့ဘာမှဖြစ်တာမှမဟုတ်ပဲအဲ့ဒါမြတ်စွာဘုရားစွဆွဲရရောက် မြတ်စွာဘုရားရဲ့တရားတော်ကိုလည်းပြင်းမှားရတယ်မြတ်စွာဘုရားပြင်းဖို့ဥပ္ပဆောသာနေဖို့ဘယ်တရားမှဟောမလားဒုသားမှုကိုဟောတယ်မြတ်စွာဘုရားကိုယ်တိုင်လည်းရှိရဒုသားတယ်ဒုသားလို့ဘုရားဖြစ်တာဘာမှမဒုသားဘဲနဲ့ဘာမှမဖြစ်ဘူးဣတိတာလည်းဖြစ်မှာအဲ့ဒါအနတ္တဆိုတာဒုသားလို့ပြောတယ်ဒုသားရဲ့သားနဲ့မှမဖြစ်လို့ရှိဟောတာအသိကံကြောင့်အဲ့တော့မှအနတ္တ ကြိုးစားဖို့ကကုတ္တာပေါ့လေ။ကြောင်းရင်ပြည့်စုံအောင်ကြိုးစားကြိုးစားပါရဲ့တဏ္ဍာမဖြစ်လို့ရှိရင်ဟောအကြောင်းတရားယူလို့ပဲ။ပြစ္ဆုတ်ပံအကြောင်းတွေကတော့ကြိုးစားတာပဲအတိတ်အကြောင်းရှိနေမယ်။အတိတ်တွေကပဋိသန္ဓေတွေကဒုဝိဟိတ်ပဋိသန္ဓေနေလို့ချင်းပြစ္ဆုတ်ပံမှာဘလောက်ကြိုးစားကြိုးစားမညံပူတာမရဘူး။ဇာန်လည်းမရဘူး။ပဋိသန္ဓေကဒုဝိဟိတ်ဖြစ်ပရိဒဏ်နဲ့ပေးတာကတိဟိတ် ပြစ္ဆုတ်ပါမှာမကြိုးစားရင်မရပါဘူး။ဒါလည်းမရအောင်မလည်းမရအောင်ကိုလည်းမရ။လောကီပိုင်းဆိုင်ရာလည်းမကြိုးတတ်ဘူး။အဲ့တော့အတိတ်ကံကိုလည်းပယ်လို့မရ။ပြစ္ဆုတ်ပံဉာဏ်ဝရိယကိုလည်းပဲဥစားပေးရ။အဓိကကတော့ပြစ္ဆုတ်ပံပဲအတိတ်ကပြီးသွားတယ်။အတိတ်ပြီးသွားတာကိုပြုတင်လို့လည်းမရတော့။အပြစ္ဆုတ်ပံမှာအထူးကြိုးစားအတိတ်တုန်းကကုသိုလ်လည်းပါတယ်အကုသိုလ်လည်းပါတယ် အားငယ်စရာမလိုအာဟုသူကြောင့်ဆိုးဆိုးတွေပေးနေဆိုလဲပြစ္ဆုတ်ပံမှာကျိုးသားရဲ့အတိတ်တိတ်ကပြုခဲ့တဲ့ကုသိုလ်တွေဟာအကျိုးပေးခွင့်သာပြီးတော့ကောင်းကျိုးချမ်းသာတွေအများကြီးရနိုင်တယ်။ဒါကြောင့်မလို့အရေးကြီးတာပြစ္ဆုတ်ပံမှာဉာဏ်ဝရိယနဲ့ကောင်းဆိုကောင်းဆရာကောင်းသမားကောင်းတွေညွှန်ကြားချက်တွေတရားတွေလိုက်နာပြီးကျူးစာကိုအရေးကြီးတယ်။အဲလိုလိုက်နာပြီးတော့ကျူးစာပွားများအားထုတ်မယ်ဆိုရင်ကမ္မတက္ကတသမ္မာဒိဋ္ဌိ ဒိဋ္ဌံပစ္စုပန်ကံအဓိကပစ္စုပန်ကံဟာတတ္တဝါတွေပေါင်းအောင်ဆိုးအောင်ခြေတဲ့ဒိဋ္ဌံတော့ပြီးခဲ့တယ်အဲ့ဒါပစ္စုပန်မှာအောင်ညချမ်းသာတွေရအောင်အထူးကြိုးစားသုတ်တံလို့ပြောရင်ကံအလုပ်ပေါ့ဒီဓမ္မနဲ့ပြောရင်တော့စေတနာပေါ့အဲ့ဒါကောင်းမြတ်တဲ့အလုပ်တွေကောင်းတဲ့စေတနာထားပြီးလို့ကြိုးစားကောင်းတဲ့စေတနာထားပြီးတော့ကြိုးစားမယ်ဆိုလို့ရှိရင်ဟော ကုသိုလ်ကအများကြီးရဒါခဏဒါနပြုလိုက်ဒီလာတွေဆောက်ပြုလိုက်ဘာဝနာတွေပွားလိုက်ဒါနပြုလိုက်ဒီလာဆောက်ပြုလိုက်ဘာဝနာတွေပွားလိုက်အဲ့မှာကုသိုလ်ကောင်းမှုရဲ့အခြေခံကို စာပေကဘယ်လိုဆိုထားတယ်ယောနိတော်မနတိကာရမူလပဲအဲ့ယောနိတော်မနတိကာရနှလုံးသွင်းမှန်မှုဆိုတာလည်းပဲသူတော်ကောင်းတရားတွေနာသူတော်ကောင်းတရားတွေအားထုတ်ဓမ္မနဲ့နှလုံးသွင်းမှန်မှာ ခုကာယောဂတွေဖြစ်နေတယ်ဟိုဘက်တွေဖြစ်နေတယ်အာမျိုးမျိုးတွေးတွေရနေဖြစ်နေနှလုံးသွင်းမှားရင်တော့ဒေါသဖြစ်เสียအိပ်ပြက်เสียစိတ်ညစ်เสียယောနိတော်မနတိကာရနဲ့နှလုံးသွင်းနေဒါလောကကြီးကတို့ကိုတရားတွေပြနေတာပဲလူတွေကအချိန်မျိုးတည်နိုင်တယ်ငငယ်ရွယ်ရွယ်တည်ကြမထင်မှတ်ဖဲနဲ့တည်ကြ မင်းမသေးသေးလို့ရှိရင်တရားသူတရားမြတ်ရအောင်ကြိုးစားလောကကြီးကတရားဟောရမရောက်ဘူးလားအဲ့ဒါယောနိသောမနတိကာရနှလုံးသားမှန်တဲ့ဒီပါစိတ်ပြက်စရာလည်းမလိုစိတ်ဆိုးစရာလည်းဘလို့မှအပြစ်တင်ရမလို့တကယ်အပြစ်တင်ရမှာကအဝိဇ္ဇာနဲ့တဏှာသူ့ကြောင့်ဒုက္ခဆိုးတဲ့မှာဒုက္ခပုံကြီးထဲမှာလာပြီးတော့လူလှိမ့်ခမ်းနေတကယ်အပြစ် တကယ်ဒုက္ခပေးတဲ့ပုဂ္ဂိုလ်ဟာအဝိဇ္ဇာနဲ့တဏှာအခုလည်းပဲဆက်ပြီးသူကဒုက္ခပေးနေနှလုံးသွင်းမှားဘုလူဒေါသဖြစ်အောင်ဒီလူဒေါသဖြစ်အောင်ဘုလူအပြစ်တင်ဒီလူအပြစ်တင်ဟိုသုံးမကြတာကြတော့ထက်မတော့တို့အတိတ်တွေကသူတော်ကောင်းတရားတွေအာမထုတ်မညာပညာမရခဲ့ဉာဏ်နာမဖြစ်ခဲ့အတမထဘက်မှာဆိုတဲ့သိတိမဟိတိတွေမအောင်မြင်ခဲ့ဒါကြောင့်မလို့လူလှိမ့်ခံနေ သမထဘက်မှာဒိဋ္ဌိမေကြီးတွေအောင်ရင်လည်းပဲကြောက်เสียမလို့အားဖြင့်ဖြစ်ချင်တာဖြစ်ဖြတ်ဆိုပြောက်သွားဘလူးမှတော့မမြင်ဘူးလွတ်တဲ့နေရာသွားနေတို့မှမကြိုးစားခဲ့တာအဲကံနဲ့အနေနဲ့ပြောရင်ဘလူးပြစ်ပို့ပြစ်ဉာဏ်နဲ့အနေနဲ့ပြောရင်အဲယောဂီတွေကကျွမ်းကျင်နေတာယောဂီတွေကနေ့တိုင်းနေ့တိုင်းအာဟုလွတ်ပြီးတော့ကိုယ်ကိုယ်ရင်းသိုးပွားဉာဏ်ပညာကြီးသိုးပွား နှလုံးသားမှန်းနေတာဘယ်မှာပြစ်တင်နေရမလို့လောကကြီးလည်းပဲပြစ်တင်နေရမလို့စိတ်ညစ်စရာလည်းမလို့စိတ်ဆိုးစရာလည်းမလို့ကြောက်လန့်ပြီးအားငယ်နေစရာလည်းမလိုဘူးတရားရှိသူတော်ကောင်းတွေဆိုတာဒါမဲ့ဘေးတွေမရောက်ခင်ကကြိုတင်ပြီးတော့တာတကယ်ကျုံးလာပြီဟဲ့ဆိုရင်ရရရင်းရင်ဆိုင်တောင်းချမလို့ကျုံမှာပဲကျုံမှုကံပါလာကျုံတာအောင်ရောက်ချင် တွေ့ကြုံလာတဲ့ဒီဘေးဒီယောဂါတွေတို့တရားဟောမြတ်စွာဘုရားအမြဲတမ်းဟောရဲ့ဇာယတဘိက္ခုမာပမတ္တဇာယတဘိက္ခုမာပမတ္တချိန်ကောင်းများစွာဟောရဲ့ဒီလိုကျမဟုတ်ဆရာတော်ဘုရားကြီးကတော့၄၉ချိန်ဆိုတာဟောရဲ့အများကြီးပဲ1992ချိန်လားတော်တော်ရှိတယ်အများကြီးဘုရားဟောရဲ့မမေ့နဲ့မပေါ့နဲ့မမေ့နဲ့မပေါ့နဲ့မမေ့နဲ့မပေါ့နဲ့ အဓိကအဝိဇ္ဇာတဏှာကိုတိုက်ခိုက်ဖို့ဝိဇ္ဇာတဏှာကိုခြေမုံဖို့ဝိဇ္ဇာတဏှာအမြင့်ပြတ်ပယ်တတ်နိုင်ဖို့ပုဂ္ဂိုလ်ဘောမရောက်စေပုဂ္ဂိုလ်ဘောရောက်ရင်လောဘဒေါသဖြစ်မိကျင်တဲ့အကိရိတာတွေကဒုက္ခပေးအကိရိတာတွေဒုက္ခပေးနေတော့ဒုက္ခပေးမှန်းကိုမသိဘုဒ္ဓတိကိုပဲထင်မြတ်မှားဟိုလိုဖြစ်တယ်ဒီလိုဖြစ်တယ်လောကကြီးအဖြစ်တယ်အဲ့လိုဖြစ် နှလုံးသွင်းမှားတော့လောဘတွေဒေါသတွေထပ်များဒေါသတွေမောဟတွေထပ်များနှလုံးသွင်းမှန်တဲ့ပုဂ္ဂိုလ်ကြတော့အော်လောကကြီးသူမြတ်မြတ်ဆန္ဒတရားအားထုတ်ဖြစ်အောင်သတိပေးနေတာပဲကိုအောင်ကငယ်တဲ့လူတွေတေကြဘုန်းနဲ့တန်းလူတွေတေကြအမျိုးမျိုးတေကြတာပြည်လောကဖြစ်လို့တေတေအန္တရာယ်တေကြောင့်တေအာတော်ကြတေတော်ကြတေတေကြအာယောဂတွေဖြစ်စေမကုနိုင်နှစ်တနိုင်ဒုက္ခတွေရောက်ကြ ဒါတရားဟောနေတာမလားသန္တရာကြီးဆိုတာဒုက္ခခံနေရဘိုးနတ်ပြည်တွေပါတွေထားလိုက်ပါအောင်ကိုမြင်နေရလူပြည်လူလောကတကယ်ဒုက္ခတွေပဲဒုက္ခသစ္စာသင်္ခါရဒုက္ခမမြင်နိုင်တာထားပါဒုက္ခဒုက္ခကိုဝိညာမဒုက္ခကိုမြင်နေရတဲ့ဒုက္ခဒုက္ခတွေပဲကဲချင်းချင်းရှားရှားဒုက္ခ လောက်ကြီးထင်ထင်ရှားရှားတော့မှ မမြင်နိုင်ဘူးတိတ်တလာဖုံးမျိုးလုံးဉာဏ်ပညာမျက်စိမှာအဝိဇ္ဇာတဏ္ဍာတိတ်တလာတွေဖုံးမမြင်မြင်နေမှောက်မှားလောကကြီးကတရားအားထုတ်ဖို့ဟောနေတာမင်းတို့ကြိုးစားကြမြန်မြန်ကြိုးစားကြမင်းတို့သားတွေသမီးတွေနဲ့ပစ္စည်းတွေနဲ့တင်းတင်းရောင်ရဲပြီးတော့မနေနဲ့ တရားမြင်မြင်ကြိုးစားကြဒါနတွေလည်းတဏှာကလောက်ပြုကြသီလတွေလည်းဆောက်တည်ကြသမထတွေလည်းပွားများကြဥပဒနာတွေလည်းပွားများကြဒီတရားကမင်းတို့ကိုကယ်လိုက်မယ်တေဖို့အချိန်တန်းလိုက်သစ္ဆုတ်ပံကံအာမကောင်းရင်ချိန်တန်းရင်တည်တာပဲအတိတ်ကံပုံလို့ပြစ္ဆုတ်ပံညံတဲ့ဆက်တယ်တတိမေတိအားကောင်းတဲ့ဆရာတော်ပြစ္ဆုတ်ပံကံပေါ့ဆက်တာရှိပါတယ်နည်းနည်းတယ် အဲ့တော့လောလောဆယ်တော်မှလောကမှာကြည့်ပါဒေတင်ရတွေ့ထားတဲ့သေတော့မယ်။ဉာဏ်တင်တာလို့တရားဆောက်တာလို့တစ်ပင်နေဆိုင်တာလို့ရေစစ်တွေလူလာရေတွေလူလာနဲ့ပဲမသေးဘူးကြာ။ခုနှစ်ရက်သေးမပုတ်ပါခုနှစ်နှစ်မပါဘူးနေသွား။အဲ့ဒီလိုပဲဉာဏ်ပညာနဲ့ကုသိုလ်ကောင်းမှုတွေကြိုးစားမယ်ဘာဝနာတွေကြိုးစားမယ်ဆိုရင်အဆိုးလောကရာလည်းတို့အတွက် နတ်ပြည်နဲ့နိဗ္ဗာန်ကိုတွန်းပို့နှလုံးသွင်းမှန်ရလေအဲနှလုံးသွင်းမှားတဲ့သူကတော့လောကရန်အဆိုးနဲ့တွေ့လည်းပဲဒေါသတွေဖြစ်လောဘတွေဖြစ်နဲ့ပယ်သွားအကုသိုလ်တွေများတာလောကရန်အကောင်းနဲ့တွေ့တော့လဲကာမဂုဏ်တွေမမောပြီးတော့မြူးပြောပြီးတော့မေ့လျော့နောက်မိတွေရှင်မိတွေဖေးမိတွေအကုန်လင်းကာမဂုဏ်တွေလိုက်စားလို့မကုန်နိုင်သေတော့အပယ်သွား အဲ့ဒါဘာဖြစ်တာနှလုံးသွင်းမှားနှလုံးသွင်းမှားရင်တော့လောကအကောင်းကြုံနဲ့ပယ်သွားပဲအကုသိုလ်တွေများမှာဘူးဗျလောကဓာတ်အဆိုးကြုံတဲ့ဒေါသတွေပြဟိုလူပြစ်တင်ဒီလူပြစ်တင်နဲ့အပယ်သွားတခုမှသူ့တက်ကကုသိုလ်ရတရားအာဟုကိုဖြစ်စေအားယူတယ်နှလုံးသွင်းမှားတာလေဘာဖြစ်လို့နှလုံးသွင်းမှားလဲဆိုစဉ်းစားကြည့်ပါရောသူတော်ကောင်းတရားတွေမနာဘူး သူတော်ကောင်းတရားတွေမနာဘူးကာတော့နေဇာလန်းတွေပဲကြည့်အောင်သူတော်ကောင်းတရားတွေကြတော့ပြင်းတယ်ကာတော့နေဇာလန်းတွေလောက်ကြံထားတာလေလောက်ကြံပြီးတော့ငိုလိုက်ရည်လိုက်ဒါနဲ့ထိုးလိုက်လောက်ကြံနိုင်လို့အဲ့ဒါတွေတော့ဟုတ်တယ်တကယ်ကြည့်ရမှာကိုယ်ခန္ဓာကိုကြည့်ရမှာမလားအဲကိုယ်ခန္ဓာကိုမကြည့်ဘူး အဲလောက်ပြန်ထားတဲ့ဟာတွေပဲကြည့်ဟုတ်တာကနည်းနည်းမဟုတ်တာကများများကိလေသာတွေဖြစ်เสียရကိလေသာဖြစ်လို့လည်းဖြစ်မှမသိငါမလို့ကြည့်နိုင်တယ်ကြွားတော့ကွာကိလေသာတွေဖြစ်တယ်ဆိုတာလောဘဒေါသတွေဖြစ်နေတာအဲလောဘဒေါသတွေဟာဒုက္ခပေးမတရားသစ္စာနဲ့ပြောရင်သမှုတိယသစ္စာတွေကိုဒုက္ခရောက်ဒုက္ခပေးမဲ့အဲ့ဒါတွေကြည့်ပါများတော့တရားထိုင်ကြည့်ဖို့မရဘူး ဗီဒီယိုတွေတအားကြည့်ပြီးတရားထိုင်ပြီးပေါ့အတရားထိုင်ရင်လည်းဗီဒီယိုပဲမြင်နေမှာပဲဟောင်းပိန်တို့ထိုင်ထိတို့ဘာမှမြင်မှာမဟုတ်မြင်လဲနေနေအဲ့ဒါအောင်လို့မစွန့်ကာမှာဆရာမရှိဘူးဒီကာမကုံရှောင်းဆိုတာအိမ်အောင်မပြုတ်တာတခုလည်းမဟုတ်အိမ်အောင်တော့မကူတယောက်တည်းနေပြီးတော့ဇလန်းတွေပဲကြည့်ကာမကုံခံစားရတယ်အတူတူပဲအဲ့ဒါတွေစွန့်အောင်ကြည့်မယ်ကြည့်ပုတ်ပွားနေတယ်ရိုးကြနေတာ မျိုးမျိုးသိနေကြတာတောင်ကရရကြည့်ရအဲ့ဒါကြတော့မကြည့်ဘူးအဲ့ဒါကြကြောက်တယ်ရေးနိဗ္ဗာန်ရောက်မဲ့ဟာကြတော့ကြောက်တယ်တေဝဒရောက်မဲ့ဟာပိဋကဆင်းတဲ့ဟာကြတော့တခါတည်း12နာရီတစ်ချက်နှစ်ချက်မိုးလင်းတဲ့အထိကြည့်ကြတယ်ဗျာအဲ့တော့ကြောင်းမြန်ဖြစ်မနေဘူးလားအဲသရကောင်းတရားတွေသဘောပေါက်တော့သဘောပဲဒီမှာသံမြားတွေဖြစ် အဲ့တော့မှားကုန်တာပေါ့၄ချက်နောက်ဆုံးချက်ကိုပြောတာဟုတ်လားအဲသူတော်ကောင်းတရားတွေဒါသူတော်ကောင်းတရားတွေအားထုတ်တဲ့အခါကျတော့ဉာဏ်ပညာတွေတိုးတက်ပထမအောင်ဆုံးကာမသက္ကတာတမ္မာဒိဋ္ဌိဉာဏ်ပညာကိုယ်တိုင်သဘောပေါက်တာဒါဥထမရေးထားတာတော့အများကြီးပေါ့ကိုယ်တိုင်သဘောပေါက်တာလေးကိုယောဂီနဲ့ယောဂီတို့နည်းနည်းစဉ်းစားကြည့်ယောဂီတို့ကိုယ်တိုင်အမျိုးမျိုးထူနေတာယောဂီတို့ထူတဲ့တန်းတဲ့အခါမှာစိတ်များဆင်းရဲနေလား တေပြီးမှအကျိုးပေးတာမဟုတ်ချက်ချင်းကိုအကျိုးပေးတာစေတနာတရားအားကောင်းတဲ့ပုဂ္ဂိုလ်ဟာအရွှေအိုးကြီးမြုပ်လိုက်ရပြီကုသိုလ်ရွှေအိုးကြီးရန်သူမျိုး၅ပါးမဖြစ်စည်းနိုင်တတန်တရားလုံးပေါင်းလို့ချမ်းသာပေးမယ်ဒါနနုကာမိကရွှေအိုးကြီးမြုပ်လန်လိုက်ရပေပြီခဏခဏ၅ပါးသီလ၈ပါးသီလတွေအဆောင်နဲ့အနုကာမိကကုသိုလ်ရွှေအိုးကြီးမြုပ်လန်လိုက်ရပေပြီ တဏ္ဍာတစ်ချက်တဏ္ဍာတစ်လျှောက်မှာကောင်းကျိုးချမ်းသာတွေကျိနေရတော့မှာပဲကောင်းကျိုးချမ်းသာတွေပေးတော့မှာဒီကောင်းကောင်းကျိုးချမ်းသာတွေအမိပြုပြီးတော့မညာဘုညာရအောင်အားထုတ်ရတော့မှာပဲလို့ဉာဏ်ပညာရှင်းလဲလို့ရှင်စိတ်ထဲမှာချမ်းသာလာရောဝယ်ဒီပေါ့မှာဝန္တာပြအောင်တိတ်ကြရတော့ လွတ်ချမ်းသာအဲ့ဒီဒီကောင်းလို့ရတဲ့ဟာပဲဖြစ်ဖြစ်ဘလိုချင်လို့ရတဲ့လူပဲဖြစ်ဖြစ်ဉာဏ်သမဘာတွေဝိုင်းရမနေဘူးလားမရှိတော့တောင်းတာရှိတော့ကြောင်းကြအဲ့ဒါလောင်းသားတွေလုပ်တဲ့ပုဂ္ဂိုလ်ဟာပေါက်တယ်ဆိုရင်လောဘကိုထအားပြီးနောက်တစ်ခါထလို့နောက်တစ်ခါထလို့နောက်တစ်ခါထလို့အဲခေါင်းဆောင်ကိုအဖေအမေတွေကလောင်းကစားသမားဖြစ်တယ်။သားသမီးတွေပါလောင်းကစားသမားတွေ ဖေဖေကအယက်သမားဖြစ်တော့သားသမီးတွေကအယက်သမားဖက်ပုံးနေအယက်သမားတွေဖြစ်ကုန်အဲ့ဒါပုပ္ပါဆူရမိနဖမိဘကသားသမီးကိုကောင်းစားချမ်းသာစေခြင်းနဲ့ပါဇက်ကဆုံးမရုံမြတ်ကိုကိုယ်တိုင်လောင်းစားလုပ်ရမယ်ကိုကိုယ်တိုင်ရက်တွေကတောက်စားမှုလုပ်အောင်ဒါမှသားသမီးဆုံးမပဲကိုကအယက်သမားဖြစ်နေပြီးတော့သားသမီးကြောင့်မတော့နဲ့ဆိုရပါကိုကလောင်းစားနေအမြဲတမ်းထိုးပြီးတော့ထိုးထိုးလိုက်ကြောင်ထိုးလိုက်ထိုးပြီးတော့ သာသမီတွေမှာမလုံးနဲ့လို့ဓာလို့ရပါအဲအဲ့ဒါသရောင်းတရားတွေမှာသဘောမပေါက်တဲ့အခါကျအဲ့ဒီအာရုံတွေလို့အဝဇာလုံးနဲ့ကျင်းတော့လိုက်ကာမဂုဏ်ဖြစ်เสียရတယ်ကြည့်လိုက်အဲ့ဒီစိတ်ဒီပဲများနေတော့အာဟုတွေများတော့သုတိပြိုက်ပြီးတရားရင်းမှာမတမကြောက်ပါဘူးအဲငါတော့မှားပြီဘေးကလူတွေဘယ်သူမှမကန်နိုင်ဘူး ဒီတော့မှပစ္စည်းတွေကလည်းမကယ်နိုင်ဘူးသာသမီတွေကလည်းမကယ်ဘူးဘာမှမကယ်နိုင်ဘူးတောက်တန်းလန်းနဲ့ထားတယ်ဟောဟဲ့ဒီတရားအဲ့ဒါနဲ့ကြောင်းမြန်ပေါ့သရောင်းတရားတွေနဲ့သရောင်းတရားတွေအားထုတ်ရတယ်အာမကောင်းတာရမလုပ်ဘူးလူတိအောင်မလူမတိအောင်လည်းမလုပ်ဘူးလောင်းသားလည်းမလုပ်ဘူးဘုဒ္ဓနဲ့တော့ဒါနလုပ်မယ်သီလဆောက်တည်ဒါနပြုတယ်သီလဆောက်တည်တယ်စိတ်ကိုချမ်းသာဘယ်လိုလဲတတ်နိုင်တယ်တရားဟောရတယ်စိတ်ချမ်းသာအာဒေါ်လာတွေလူလို့မဟုတ်ပါဘူး လူကျန်တော့လူကျန်နေလူရခါလည်းလူရခါလည်းအဓိကကမြတ်စွာဘုရားရဲ့ခြေသူတရားနဲ့ဆာဟုတ်လားမြတ်စွာဘုရားရဲ့ခြေသူတော်ကအပင်ခြေနန္ဒဆတ်လို့မကုန်ဘူးဒီဘဝနဲ့မဟုတ်ဘူးတစ်ကဘာလုံးဆတ်လည်းမကုန်ဘူးမြတ်စွာဘုရားပါရမီဖြစ်ရတာဒုတိယခြင်းနဲ့ကဘာတသိမ့်လေအဲကုသိုလ်ကောင်းမှုလုပ်လို့ရှိရင်ဉာဏ်အမြင်မှန်တဲ့လူကစိတ်ကိုချမ်းသာ ဘုရားတွေကျင်ညိုလို့လက်လဘာရလို့နာမည်ကြီးလို့မဟုတ်ပါဘူးအဲ့ဒါတွေအလကားအလကားတွေအသားတွေဩမြတ်စွာဘုရားကျေးဇူးတော်အနန္တကိုတတ်နိုင်တယ်လို့တန်းသိတော့စားတို့တဲ့ဟောတဲ့တိကသုံးဆရာတော်တွေနှစ်ပုံဆရာတော်တွေဘုံဆရာတော်တွေအာအများကြီးရှေ့ပြီးဟောနေတို့အရှေ့ဟောနေတို့လိုပဲပြောနေဒါဆိုတော့ကျေးဇူးကတစ်လုံးဆက်လည်းမကုန်ဘူးကဘာလုံးဆက်

နောက်ပဲဆိုမညာပုံညာရတယ်အဲမနေ့ပိုင်းမှာနှလုံးနဲ့တို့ကြရအောင်အလုံးကြားကြသမျှကြားကြသမျှအညာအညာအညာဒီတော်ကြပါဘုရားသာဓုသာဓုသာဓုသာ ကြာကြာလေးညာအညာအညာအညာရောမူကြပါလို့သာဓုသာဓုသာဓုအာလောကြာကြာလေးညာအညာအညာအညာရော